ခန်းကြီး29အငယ်1မှ9သူတို့သည်ငါရှိ၌ယေဘုဟိအမှုကို ဆောင်ရွက်မိအကြောင်းအဘယ်သို့တန်ရှင်းစေရမည်နည်းဟုမူကားအပြစ်မပါသောနွားတငယ်အထီးနှင့်တိုးနှကောင်တို့ကို၎င်းတဆေးမပါသောဂျုံမှုတဆေးမပါဘဲစီနှင့်လှုပ်သောဂျုံမှုပြားတဆေးမပါဘဲစီနှင့်လူသောဂျုံမုတ်ကျွတ်တို့ကို၎င်းယူရမည် ထိုမုန့်များကို တောင်းတလုံးထဲ၌ထည့်ပြီးမှနွားတကောင်သိုးနှစ်ကောင်နှင့်တကွဆောင်ခဲ့ရမည်အာယုန်နှင့်သူ၏သားတို့ကို ပရိသတ်စည်းဝေးရာတကားနာသို့ခေါ်ခဲ့၍ရေချိုးရမည်အဝတ်တစားများကိုယူ၍အင်ကြီးဝတ်လုံတင်တိုင်းရင်ဖုံးနှင့်အာယုန်ကိုဝတ်စေ၍ထူးဆန်းသောတင်တိုင်းရင်စည်းနှင့်စီးရမည်သူ၏ခေါင်းပေါ်မှာဘောင်းကိုတင်၍ ပေါင်း၌တန်ရှင်းသောတင်းကျစ်ကိုတက်ရမည်ထိုအခါလိမ့်เสียစီကိုယူ၍သူ၏ခေါင်းပေါ်၌လောင်းသည်ဖြင့်သူကိုလိမ့်ရမည်သူ၏သားတို့ကိုလည်းခေါ်ခဲ့၍အင်ကြီးဝတ်စေရမည်ကပန်းကိုလည်းစီး၍အုတ်ထုပ်ကိုလည်းဆောင်းစေပြီးလျှင်သူတို့သည်ထာဝရပြည့်ညတ်တော်အတိုင်းယေပရောဟိတ်အရာကိုဆိုင်ရမည်ထိုသောအာယုန်နှင့်သူ၏သားတို့ကိုယေပရောဟိတ်အရာ၌ခံထားရမည် အငယ်30မှ18ထို့နောက်နွားထီတကောင်ကိုပရိသတ်စည်းဝေးရာတဲတော်ရှိသို့ဆောင်ခဲ့၍အာယုန်နှင့်သူ၏သားတို့သည်မိမိတို့လက်ကို နွားကောင်းပေါ်မှတင်ရကြမည်ပရိသတ်စည်းဝေးရာတဲတော်တကားနာမှသာဝရဖျားရှိတော်၌ထိုနွားကိုသတ်ရမည်အသွေးကိုယူ၍ရစ်ပလင်ဥကြိုတို့၌လက်ညှိုးနှင့်ထည့်ပြီးမှကျွင်းသောအသွေးကို ရစ်ပလင်ခြေရင်း၌တွန်ရမည်။ အူကိုဖုံးသောစီဥရှိသည်မြအသေးပေါ်၌ရှိသောအမြေကြောက်ကတ်နှစ်ခုနှင့်ကြောက်ကတ်စီဥကိုယူ၍ရစ်ပလင်ပေါ်မှာမီးရှို့ရမည်နွား၏အသားအရေးချင်းနုကိုက တက်ပြင်မှာမီးရှို့ရမည်အပြစ်ဖြေရာရစ်ဖြစ်၏တိုးထီတကောင်ကိုလည်းယူ၍အာယုန်နှင့်သူ၏သားတို့သည် မိမိတို့လက်ကိုတိုးကောင်းပေါ်မှတင်ရမည် ထိုသိုးကိုတပ်ပြီးလျှင်အသွေးကိုယူ၍ယဇ်ပလ္လင်အပေါ်နားပတ်လည်၌ဖြန်းရမည်။သိုးကိုလည်းအပိုင်းပိုင်းဖြတ်၍ဝမ်းထဲ၌ရှိသောအရာနှင့်ခြေတို့ကိုဆေးကြောပြီးလျှင်၊ခေါင်းနှင့်သားတစ်များကိုစုထား၍၊သိုးတကောင်လုံးကိုယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။ထာဝရဘုရားအားမီးရှို့သောယဇ်ဖြစ်၏။ထာဝရဘုရားအားမီးဖြင့်ဆက်ကပ်၍မွှေးကြိုင်သော ပူဇော်သက္ကာဖြစ်၏။ အငယ်19မှ28အခြားသောသူကိုလည်းယူ၍အာယုန်နှင့်သူ၏သားတို့သည်မိမိတို့လက်ကိုတိုးကောင်းပေါ်မှတင်ရမည်ထိုတိုးကိုတပ်ပြီးလျင်အသွေးကိုယူ၍အာယုန်ဤလက်ရနှပြင်း၌၎င်းသူဤသားတို့ဤလက်ရနှပြင်း၌၎င်းသူတို့ဤလက်ရလက်မ၌၎င်းလက်ရခြေမ၌၎င်းထည့်၍ရစ်ပလင်အပေါ်ပတ်လည်၌ဖြန်းရမည် ရစ်ပလင်ပေါ်မှာရှိသောအသွေးနှင့်လိမ့်စရာစီကိုယူ၍အာယုန်နှင့်သူ၏အဝတ်၌၎င်းသူ၏သားတို့နှင့်သူတို့အဝတ်၌၎င်းဖြန့်သဖြင့်အာယုန်မှဆ၍သားများအဝတ်များတို့သည်တန့်ရှင်းကြလိမ့်မည်ထိုတိုးသည် အရာ၌ခံထားရာတိုးဖြစ်သောကြောင့်စီဥအမီအူကိုဖုံးသောစီဥအသေးပေါ်၌ရှိသောအပေး ကြောက်ကတ်နှစ်ခုနှင့်ကြောက်ကတ်ကိုဖုံးသောစီဥလက်ရပကုံးသာရဖျားရှိတော်၌ထားသောတဆေးမဲ့မုတ်တောင်းတဲကမုတ်တလုံးစီနှင့်လှုပ်သောမုတ်ပြားတပြားမုတ်ကျွတ်တစ်ချက်ကိုယူ၍အာယုံလက်သူ၏သားတို့လက်၌ထိုအရာတို့ကိုထားပြီးလျှင်သာဝရဖျားရှေ့တော်၌ခြီလွဲ၍ခြီလွဲသောပူဇော်တကာပြုရမည်ထိုအရာတို့ကိုသူတို့လက်မှခံယူ၍သာဝရဖျားရှေ့တော်တွင် မွှေးကြိုင်သောအနံ့ဖြစ်စေခြင်းငှါ၊ယဇ်ပလ္လင်၌မီးရှို့ရာယဇ်အပေါ်မှာ ရှို့ရမည်။ထာဝရဘုရားအားမီးဖြင့်ပြုသော ပူဇော်သက္ကာဖြစ်၏။အာရုန်၏အရာ၌ခန့်ထားရာသိုး၏ရင်ပတ်ကိုယူ၍ထာဝရဘုရားရှေ့တော်၌ချီလွှဲသဖြင့်၊ချီလွှဲသော ပူဇော်သက္ကာပြုပြီးမှ၊သိုး၏ရင်ပတ်သည်သင်၏အဘို့ဖြစ်ရမည်။ထိုသို့အာရုန်နှင့်သားတို့၏အရာ၌ ခန့်ထားရာတိုးတဲကခြီလွဲသော ပူဇော်တကာပြု၍ခြီလွဲသောရင်ပတ်ကို၎င်းခြီမြောက်သောပူဇော်တကာပြု၍ခြီမြောက်သော ပခုံးကို၎င်းတန့်ရှင်းစေပြီးမှထိုရင်ပတ်ပခုံးတို့သည်သာဝရပညာတော်တိုင်းဤဒေလအမျိုးသားလှူသော အာယုံဤအဖို့သူသားတို့အဖို့ဖြစ်ရမည်ဤဒေလအမျိုးသားပြုသောမိတ္တဟာယရစ်သေးက ထာဝရဘုရားရှေ့တော်၌ချီမြှောက်၍ချီမြှောက်ရာပူဇော်တကာဖြစ်၏အငယ်29မှ39အာယုန်ဤတန်ရှင်းသောအဝတ်တစားကိုသူ၏သားတို့သည်အမွေခံသဖြင့်စီလင်းချင်းမင်္ဂလာနှင့်ယေဘရဟိအရာ၌ခံထားသောအခါဝတ်ဆင်ရမည်အာယုန်ကိုစားယေဘရဟိလုတ်သောသားသည်တန်ရှင်းရာဌာန၌အမှုတော်ကိုဆောင်ခြင်းငှာ ပရိသတ်စည်းဝေးရာတဲတော်သို့ဝင်သောအခါခொနည်းပတ်လုံးဝတ်ဆင်ရမည်အရာ၌ခံထားရာတိုး၏အသားကိုယူ၍တန်ရှင်းရာဌာန၌ပြုတ်ပြီးမှအာယုန်နှင့်သူ၏သားတို့သည်ထိုအသားကို၎င်းတောင်းတဲ၌ရှိသော မုံကို၎င်းပရိသတ်စည်းဝေးရာတဲတော်တကားနာမှစားရကြမည်သူတို့ကိုတန်ရှင်းစေ၍အရာ၌ခံထားစေခြင်းငှာ အပြစ်ဖြေရာမင်္ဂလာ ပြုခြင်းနှင့်ဆိုင်သော အရာတို့ကို သူတို့သည်စားရကြမည်။ထိုအရာတို့သည်သန့်ရှင်းသောကြောင့်မဆိုင်သောသူမစားရ။အရာ၌ခန့်ထားရာနှင့်ဆိုင်သော အမဲသားဖြစ်စေ၊မုန့်ဖြစ်စေ၊နံနက်တိုင်အောင်ကျန်ကြွင်းလျှင် ထိုအကြွင်းကို မီးရှို့ရမည်။သန့်ရှင်းသောကြောင့်အဘယ်သူမျှမစားရ ထိုသို့ငါပညတ်သမျှအတိုင်းအာယုန်နှင့်သူ၏သားတို့အားပြု၍ယေပရောဟိအရာ၌ခန့်ထားခြင်းမင်္ဂလာကိုခொနည်းပတ်လုံးဆောင်ရမည်ထိုမှတပါအပြစ်ဖြေခြင်းအလို့ငါနေတိုင်းနွားဒီတကောင်ကို ပူဇော်၍အပြစ်ဖြေရာရစ်ပြုရမည်ထိုသို့ရစ်ပလင်ဖို့အပြစ်ဖြေခြင်းကိုပြုပြီးမှပလင်ကိုစင်ကြယ်စေရမည်ထိုနောက်တန်ရှင်းစေခြင်းဟာစီနှင့်လိမ့်ရမည် ခုနှစ်ရက်ပတ်လုံးရစ်ပလင်မှုအပြစ်ဖြေခြင်းကိုပြု၍တန်ရှင်းစေပြီးမှအလွန်တန်ရှင်းသောရစ်ပလင်ဖြစ်၍ထိုပလင်နှင့်တွေ့သမျှသောအရာတို့သည်တန်ရှင်းသောအရာဖြစ်ရမည်အငယ်38မှ46ရစ်ပလင်ပေါ်မှာပူဇော်ရသောအရာဟုမူကားအခါမလဲသောတိုးတငယ်နှစ်ကောင်ကိုယူ၍နေတိုင်းအစင်မပြတ် နံနက်ယံ၌တကောင်ညဥ်ဥယံ၌တကောင်ကို ပူဇော်ရမည်သိုးတငယ်တကောင်ကို ပူဇော်သောအခါတန်လွင်သည်ကိုထောင်း၍ရသောတန်လွင်စီသုံးလောကနှင့် ရောသောမုံညက်တောမဲကို၎င်းသွန်လောင်းရာပူဇော်တကာဘုစပြည့်ရီသုံးလောကကို၎င်းတိုးတငယ်နှင့်အတူပူဇော်ရမည် အခြားသောတိုးတငယ်ကိုညံဥယံ၌ပူဇော်သောအခါနံနေယံ၌ ဘောဇဉ်ပူဇော်တကားသွန်းလောင်းရာပူဇော်တကားပါသည့်ဤတူပါလျက်သာဝရဖျားအားမိဖြင့်ဆက်ကပ်၍မွေးကြိုင်သောပူဇော်တကားပြုရမည်ထိုတို့တင်တို့သားစဉ်မြေဆက်တို့သည်တင်နှင့်ငါတွေ့၍နှုတ်ဆက်ရာအရာသာဝရဖျားရှေ့တော်၌ပရိသတ်စည်းဝေးရာတဲတော်တကားနာမှာအစင်မပြမိရှို့သောရစ်ကိုပူဇော်ရကြမည် ထိုအရပ်၌ဣသရေလအမျိုးသားတို့နှင့်ငါတွေ့၍ငါဘုံတော်အားဖြင့်သူတို့ကိုတန့်ရှင်းစေမည်ငါရှိ၌ယေဘုဟိအမှုကိုဆောင်စေခြင်းငါအာယုန်နှင့်သူ၏သားတို့ကို၎င်းပရိသတ်စည်းဝေးရာတဲတော်ကို၎င်းယေပလင်ကို၎င်းငါတန့်ရှင်းစေမည်ဣဒရေလအမျိုးသားတို့တွင်ငါနေ၍သူတို့၏ဘုရားဖြစ်မည်ငါသည် သူတို့တွင်နေခြင်းငါသူတို့ကိုအေဂုတ်ထုပြည်တဲက ကယ်နှုတ်ဆောင်ယူခဲ့သောသူတို့၏ဘုရားသခင်သာရဘုရားဖြစ်ကြောင်းကို သူတို့သိကြလိမ့်မည်ငါသည် သူတို့ဘုရားသခင်သာရဘုရားဖြစ်၏ဟု မောရှေအားမိန်တော်မူ၏